ရှင်လုကာခရစ်ဝင်ခန်းကြီး၄အငယ်1မှ4ယေရှုသည်တန်ရှင်းသောဝိညာဉ်တော်နှင့်ပြည့်စုံလျက်ယော်ဒန်မြစ်နားမှ ပြန်စဉ်တွင်ဝိညာဉ်တော်သည်တောသို့ပို့ဆောင်တော်မူ၏အရက်40ပတ်လုံးမာနဤစုံစမ်းသွေးဆောင်ခြင်းကိုခံတော်မူ၏ထိုကာလပတ်လုံးအစာဟာရကိုသုံးဆောင်တော်မမူထိုကာလလွန်ပြီးမှမွတ်သိပ်တော်မူ၏မာနကလည်း ကိုတော်သည်ဖျားသခင်၏သားတော်မှန်လျင်ဤကြောက်ခဲကို မုံဖြစ်စေခြင်းဟာအမိန့်ရှိတော်မူပါဟုလျှောက်လေ၏ယေရှုကလည်းလူသည်မုံအားဖြင့်သာ အသက်ကိုမွေးရမည်မဟုတ်ဖျားသခင် မိန်တော်မူသည်မြအားဖြင့်အသက်ကိုမွေးရမည်ကျမ်းစာ၌လာသည်ဟု ပြန်ပြောတော်မူ၏ခန်းငယ်9မှ8တဖန်မာနသည်ယေရှုကိုမျက်လှသောတောင်ပေါ်သို့ ဆောင်သွား၍ဤလောက၌ရှိသမျှသော တိုင်းနိုင်ငံတို့ကိုတခဏချင်းတွင် ပြညွန်၍ဤဘုံတကူအာနုဘော်ရှိသမျှကိုငါ၌အပ်ခဲ့ပြီငါသည် ပေးလိုသောသူအားပေးရသည်ဖြစ်၍ကိုရောအားပေးပါမည်ငါကိုကိုးကွယ်လင်ဤအလုံးစုံတို့သည် ကိုရောဤဥစ္စာဖြစ်လိမ့်မည်ဟုလျှောက်လေ၏ယေရှုကလည်းအချင်းစာတန်ငါနောက်သို့ ဆုတ်လော်ဒီဘုရားသခင်သာရဘုရားကို ကိုးကွယ်ရမည်ထိုဖျားသခင်ကိုသာဝတ်ပြုရမည်ကျမ်းစာလာသည်ဟု ပြန်ပြောတော်မူ၏အငယ်9မှ73တပံမာနသည်ယေရှုကိုယေရုရှလင်မြို့သို့ဆောင်သွား၍ဗိမာန်တော်၏အထွတ်၌တင်ထားပြီးလျှင်ကျမ်းစာလာသည်ကားတင့်ကို ဆောင်းလျှောက်စေခြင်းဟာကောင်းကင်တမန်တို့အားတင့်အဖို့မှားထားတော်မူသည်ဖြစ် တင်ဤခြေကိုကြောက်နှင့်မထိမခိုက်စေခြင်းကသူတို့သည်တင့်ကိုလက်နှင့်မဆချီပင်ကြလိမ့်မည်ဟုလာ၏ထိုကြောင့်ကိုတော်သည်ဘုရားသခင်သားတော်မှန်လျင်ဤအထွတ်မှ ကိုကိုအောက်သို့ချလိုက်တော်မူပါဟုလျှောက်လေ၏ယေရှုကလည်းတင်ဤဘုရားသခင်ဒါရုဘုရားကိုတင်သည်အဆုံးစမ်းမပြုရဟုကြံစကားရှိသည်ဟု ပြန်ပြောတော်မူ၏ထိုတို့မာနသည်စုံစမ်းသွေးဆောင်ခြင်းအမှု အလုံးစုံကို အကုန်စင်ပြုပြီးလျင်အထံတော်မှ ထွက်သွား၍ကာလအတန်ရာနေလေ၏အငယ်၁၄မှ20ယေရှုသည်ဝိညာဉ်တော်တကူနှင့်ဂါလိလဲပြည်သို့ပြန်၍တရင်တော်သည်ပတ်ဝန်းကျင် အရက်တို့၌အနှံ့ပြားကြော်စောလေ၏တရားစရတို့၌ဆုံးမဩဝါဒပေးတော်မူ၍လူအပေါင်းတို့သည်ကိုရော့ကိုချီးမွမ်းကြ၏ ကြီးပွားတော်မူရာနာဇရက်မြို့သို့ရောက်ပြန်လျှင်၊ထုံးစံတော်ရှိသည်အတိုင်းဥပုသ်နေ့၌တရားစရပ်သို့ဝင်၍ကျမ်းစာကိုဘတ်ရွတ်ခြင်းငှါထတော်မူ၏။စရပ်စောင့်သည်ပရောဖက်ဟေရှာယ၏ကျမ်းစာကို ပေးသည်ဖြစ်၍၊ကျမ်းစာကိုဖွင့်တော်မူလျှင် တွေ့သောအချက်စကားဟူမူကား၊ ထာဝရဘုရား၏ဝိညာဉ်တော်သည်ငါအပေါ်၌တည်တော်မူ၏အကြောင်းမူကားဆင်းရဲသားတို့အားဝမ်းမြောက်စရာတရင်ကို ကြားပြောစေခြင်းဟာငါကိုဘိသိက်ပေးတော်မူပြီးခြေမွသောသူ၏အနာကိုပျောက်စေခြင်းဟာ၎င်းဖန်သွာချုပ်ထားလျက်ရှိသောသူတို့အားလွတ်ချင်းအကြောင်းနှင့် မျက်စိကန်းသောသူတို့အားမျက်စိမြင်မြန်ခြင်းအကြောင်းကို ပြစေခြင်းဟံ၎င်းညင်းဆဲခံရသော သူတို့ကိုကယ်မစေခြင်းဟံ၎င်းဒါဝရဖျားဤမင်္ဂလာနှစ်ကာလကို ကြားပြောစေခြင်းဟံ၎င်းငါကိုစေလွတ်တော်မူပြီဟု လာသည်ကျမ်းစာကိုလက်၍ဇေယဆောင်အားပေးပြီးမှ ထိုင်တော်မူ၏ဇေယ၌ရှိသောသူ အပေါင်းတို့သည်ကိုရောကိုစိစိကြည့်ရှုလျက်နေကြ၏အငယ်၂၁မှ30 ယေရှုကလည်းယနေ့ပင်ဤကျမ်းစာချက်သည်တင်တို့ကြားသည့်အတိုင်းပြည့်စုံလေပြီဟုမိန်တော်မူ၏ထိုသူအပေါင်းတို့သည်ကိုရော့ကိုဝန်ခံ၍တင့်တယ်လျောက်ပတ်သောနှုတ်ထွက်စကားကိုအံ့ဩချီးမွမ်းလျက်ဤသူသည်ယောသ၏သားမဟုတ်တုံလောဟုဆို၏ယေရှုကလည်းအကယ်၍တင်တို့သည်ပုံပမာကိုဆောင်လျက်အချင်းစေသမားကိုအနာကိုငြိမ့်စေလော့ငါတို့သည်တရင်ကြားသည့်အတိုင်း သင်သည်ကပေရနုံမြို့၌ပြုသမျှသော အမှုအရာတို့ကိုကိုနေရင်းမြို့၌လည်းပြုပါဟု၍ငါအားပြောဆိုကြလိမ့်မည်သို့တော်လည်းငါအမှန်ဆိုသည်ကားအဘယ်ပရောဖက်မျှမိမိနေရင်းမြို့၌မျက်နာမရတတ်ငါအမှန်ဆိုပြန်သည်ကားပရောဖက်အေလိယလက်ထက်၌သုံးနှစ်နှင့်6လပတ်လုံးမိုးခေါင်၍ပြည်နိုင်ငံတစ်လျှောက်လုံးအစာဟာရအလွန်ခေါင်းပါခြင်းရှိသောအခါ ဣဒရေလအမျိုးဖြစ်သော မုတ်ဆိုးမအများရှိကြ၏သို့တော်လည်းထိုမုတ်ဆိုးမတယောက်ရှိရာသို့မျှအေလိယကိုစေလွတ်တော်မမူဇီးတုံပြည်ဇရတမြို့သူဖြစ်သော မုတ်ဆိုးမတယောက်ရှိရာသို့စေလွတ်တော်မူ၏ပရောဖက်အေလိရှေလက်ထက်တွင်လည်းဣဒရေလအမျိုး၌နူနာဆွဲသောသူအများရှိကြ၏သို့တော်လည်း နေမန်အမည်ရှိသော ရှုရိလူမှတပါအဘယ်သူမျှတန့်ရှင်းခြင်းသို့မရောက်ဟု မိန်တော်မူ၏တရားစရာ၌ရှိသော လူအပေါင်းတို့သည် ထိုစကားတို့ကိုကြားသောအခါပြင်းစွာအမျက်ထွက်သည်နှင့်ထ၍ကိုရော့ကိုမြို့ပြင်သို့နှင်ထုတ်ပြီးလျင်ထိုမြို့တီယာတောင်ထိပ်စွန်းအငူမှဇောက်ထိုးတွန်းချခြင်းကဆောင်းသွားကြ၏ကိုရော်သည် သူတို့အလယ်၌ရှောက်၍ကြွသွားတော်မူ၏ အငယ်31မှ39ဂါလိလဲပြည်ကပေရနောင်မြို့သို့ရောက်လျင် ဥပုပ်နေ့၌ဆုံးမဩဝါဒပေးတော်မူ၏အာနာနှင့်ဟောတော်မူသောကြောင့်ပရိသတ်တို့သည်ဒေသနာတော်ကိုအလွန်အံ့ဩကြ၏ထိုတရားစရ၌ညဉ့်ညူးသောနတ်ဆိုးဆွဲသောသူတယောက်ရှိ၍အောနာဇရက်မြို့သားယေရှု ကိုရောဒီအကျွန်ုပ်တို့နှင့်အဘယ်သို့ဆိုင်သနည်းအကျွန်ုပ်တို့ကိုဖျက်ဆီးခြင်းငှာလာသလော ကိုတော်သည်အဘယ်သူဖြစ်သည်ကို အကျွန်ုပ်သိပါ၏ဘုရားသခင်တန်ရှင်းတော်မူသောသူဖြစ်ပါသည်ဟုကြီးသောအတန်နှင့်ဟဲ့ကြော်လေ၏ယေရှုကလည်းတိတ်ဆိတ်စွာနေလော့ထိုသူ၏အထဲကထွက်တော်လို့ဟုဆုံးမတော်မူလျင်နတ်ဆိုးသည် ထိုသူကိုလူများအလယ်၌လှဲချ၍ဘေးဥပမပြုဘဲထွက်သွား၏လူအပေါင်းတို့သည်မိမောတွေဝေ၍ဤစကားသည်အဘယ်သို့သော စကားနည်းညဉ့်ညူးသောနတ်တို့ကို အာနာတကိုးနှင့် မှားထား၍သူတို့သည်ထွက်သွားကြသည်တကားဟု အချင်းချင်းဆွေးနွေးပြောဆိုကြ၏တည်င်းတော်သည်လည်းပတ်ဝန်းကျင်အရတ်တို့၌နှံ့ပြားကြော်စောလေ၏အငယ်38မှ41တရားစီမထွက်ပြေးလျင် ရှိမုန်အိမ်သို့ကြွတော်မူ၏ရှိမုန်ဤရောက်ခမသည်ပြင်းစွာသောဖျားနာဆွဲသည်ဖြစ်၍သူအတွက်ကိုရောကိုတောင်းလျှောက်ကြ၏ကိုရောသည်ထိုမိမ၏အနားမှရပ် ဖျားနာကိုဆုံးမတော်မူလျှင်သူသည်အဖျားပြောက်သည်ဖြင့်ချက်ချင်းထ၍ဧည့်သည်ဝတ်ကိုပြုလေ၏နေဝင်သောအခါအမျိုးမျိုးသော အနာရောဂါဆွဲသောသူ၏အဆွေခင်မွန်းအပေါင်းတို့သည်ထိုလူနာတို့ကိုထံသို့ဆောင်ခဲ့၍ကိုရောသည်ထိုလူနာအသီးသီးတို့အပေါ်၌လက်တော်ကိုတင်သည်ဖြင့်အနာရောဂါကိုငြိမ်းစေတော်မူ၏နတ်ဆိုးတို့လည်းကိုရောဒီဂရစ်တော်ဒီဟုသော ရားသခင်သားတော်ဖြစ်တော်မူ၏ဟုဟစ်ကြော်လျက်လူများမှ ထွက်သွားကြ၏ကိုရောဒီခရစ်တော်ဖြစ်ကြောင်းကိုသူတို့သိကြသောကြောင့်စကားတခွန်းကိုမျှမပြောစေခြင်းငှာမြစ်တားတော်မူ၏အငယ်52မှ54မိုးလင်းသောအခါတောအရတ်သို့ထွက်ကြွတော်မူ၍လူများတို့သည်ကိုရော့ကိုရှာကြ၏အထံတော်သို့ရောက်လျင်မိမိတို့နေရာမှ ထွက်ကြွတော်မမူမီအကြောင်းစီးတားကြ၏ကိုရောကလည်းဘုရားသခင်နိုင်ငံတော်နှင့်ရှင်သောအေရုန်လီတရားကိုအခြားသောမြို့ရွာတို့၌ငါဟောပြောရမည်ထိုတို့အလို့ငါငါကိုစေလွတ်လျက်ရှိသည်ဟု မိန်တော်မူ၍ဂါလိလဲပြည်မှာတရားစရတို့၌တရားဟောပြောလျက်နေတော်မူ၏